မှန်ပါဗျာအဲဒီတော့ကဲလက်ရှိလှုပ်ဒိဋ္ဌိနဲ့တဏှာတဏှာအရင်တမ်းသမပဋ္ဌာန်ဆိုတာအရင်ဆုံးအခုထိုင်လိုက်တဲ့အချိန်ကကျူတာကသူ့ဟာသူကျူးနေအဲကျူတာကိုအတိမကန့်စိတ်နဲ့ခန္ဓာကိုယ်ကြီးကိုကြည့်ကနဥ ရှုမှာကဘာရှုမလဲတဲ့ရုပ်ကိုရှုမှာအတုပရုပ်ကိုရှုမှာနောက်ဝေဒနာပေါ်လာတဲ့အချိန်ခါကျတော့ဝေဒနာကိုသိသိသားအတုပရုပ်ကိုရှုတာကတဏှာကဝေဒနာပေါ်လာတဲ့အချိန်ခါရှုမှာကဒိဋ္ဌိကဒိဋ္ဌိနဲ့တဏှာသမပဋ္ဌာန်တွဲပြီးတော့တခါတည်းကိုသတ်ကလဝစိတ်ကလေးဟာမျက်စိနှိပ်ပြီးတော့ခြေရာကပြတာကိုရှင်းနေပြီ နှလုံးသွင်းရမှာဘုရားလည်းဟောထားတယ်ပွားရမယ်မပွားလို့မရဘူးဒါကြောင့်မို့လို့ပွားရမှာကဘာကိုပွားရမလဲတဲ့ဒီကကသူ့ဟာသူရှင်းနေပွားရမှာကအတုပလက္ခဏာကိုပွားတော့ဒါကြောင့်ပွားမှာများလာတော့ပေါ်လာတယ်စိတ်ထဲကထင်းလာတယ်ကိုကပွားမှာကဘယ်ဟာလဲအတုပလက္ခဏာကိုပွားမှာအတုပလက္ခဏာဆိုတဲ့ဥစ္စာပွားရတယ်တစ်ခုတစ်ခုအစဉ်တစိုက်ပွားများရမယ်ဥစ္စာဘယ်ဟာလဲဩ ဒါကြီးကငါငင်းနေတဲ့ဥစ္စာမိမလည်းမဟုတ်ယောက်ျားလည်းမဟုတ်ပါလားလက်လည်းမရှိကိုယ်လည်းမရှိဖြေတယ်ချောတယ်လှတယ်လည်းမရှိပါလားအခုငင်းနေတဲ့ဥစ္စာကြီးဟာယုံတုံးစုံခဲကြီးဟာအတုပတရားကြီးပါလားဒီပေါ်ဥသိနေတာကဝေဒနာတွေပဲဝေဒနာတွေကဘာလဲတိုင်လို့လည်းမရဘူးဒီဝေဒနာတွေဟာဝေဒနာတွေကတင်တာတွေတောင်းတာတွေထုံတာတွေကျင်တာတွေအောင့်တာတွေကြိုက်တာတွေပူ ဒီဓာရီဒီဓာရီလှုပ်ဓာရီဝါတာဒါတွေကဝေဒနာလို့ခေါ်အဲဒီဝေဒနာတွေဥဖြစ်ပေါ်လာတဲ့အချိန်ခါကျတော့ပညာကလိုက်ပြီးဘယ်လိုပြီးလဲတဲ့ဒူးတယ်ကြိုက်တယ်ထုံတယ်ကျင်တယ်လို့ပညာကပြီးတယ်ဝေဒနာဖြစ်လာမှပညာကပြီးတယ်အခုမြင်နေတာကတော့ယူကက်ခန္ဓာကြီးဒါကြီးကဘာမှအနှစ်သာရမရှိဘူးအတုပတရားကြီးဒီပေါ်ဥသိနေတာကဝေဒနာတွေ အဲဒီဝေဒနာတွေဖြစ်လာပြီဆိုလို့ရှိရင်သင်ညာကပေးတယ်တင်းလေတောင်းနဲ့ထုံနဲ့ကျင်းနဲ့အောက်နဲ့ပူတဲ့ဤတဲ့လှုပ်တယ်ရွာအဲ့ဒီသင်ရဲ့ခန္ဓာကပညာပေးတယ်ဖြစ်ပေါ်လာတာကဝေဒနာကဝေဒနဲ့ခန္ဓာဝေဒနဲ့ခန္ဓာဖြစ်လာမှပညာကနေပြီးပူတဲ့ကြိုက်တဲ့ထုံတဲ့လို့ပညာကပြီးပညာပြီးမှဆွဲလာခြင်းဥပါဒံခန္ဓာ၅ပါးဖြစ်ကြမခံစားခြင်းနဲ့စိတ်ကပ်မှုတဲ့ຢာကဖြစ်ຢာကနဲ့ဒေါသဖြစ်မောဟဖြစ်ဒီ ဒီဝေဒနာပေါ်မှာဒါကြောင့်မလို့ဒီပေါ်မှာဥသိနေတာကဝေဒနာပညာသင်္ခါရဝေဉာဏနာခန္ဓာလူကဥသိနေရုပ်တုံးရုပ်ခဲကြီးပေါ်မှာအတုပရုပ်ကြီးပေါ်ဥသိနေတာကဝေဒနာပညာသင်္ခါရဝေဉာဏနာခန္ဓာလူကဥသိနေဥသိနေတော့အဲ့နာခန္ဓာလူပါကိုဖယ်ချလိုက်ရှင်းပါပါလေတဏှာတတ်သိနေကြည့်သိနေကြည့်ပါများလာတော့မြင်လာလေ အဲဒါကြီးကရုပ်တုံးရုပ်ခဲကြီးအတုပတရားကြီးမိမလည်းမဟုတ်ယောက်ျားလည်းမဟုတ်ဝါဘူးလည်းမရှိဖြူလူလည်းမရှိလှဘူးလှတာလည်းမဟုတ်လည်းလည်းမရှိကိုယ်လည်းမရှိခေါင်းလည်းမရှိခြေထောက်လည်းမရှိရှိတာကဘာလဲအတုပတရားဒါကြီးအတုပကြီးပါလားဒါကြီးကပုံရမယ်တရားကြီးပါလားပုံရမယ်တရားကြီးပါလားကြွရမယ်တရားကြီးပါလားအသာကြီးကြွရမယ်တရားကြီးပါလားဘယ်ကြီးဖောင်းရမယ်တရားကြီးပါလား နှာခေါင်းနဲ့ပါးစပ်ထဲကသွေးပြီးယိုကျလာမယ်တရားရှိပါလားသွေးပြီးယိုကျလာပြီဆိုရင်လောက်ပြီးမြင်နာရပါပါလားမြင်နာရပြီဆိုရင်မြင်ပြီးဥရတော့မှာပါလားမြင်ပြီးဥပြီဆိုရင်လောက်စားတော့မှာပါလားအဲ့ဒီလိုနှလုံးသွင်းမှာဩဒီခန္ဓာကဒီခန္ဓာကြီးဟာအတုပါတရားကြီးပဲမိမာတွေယောက်ျားပဲဆိုတော့မရှိတဲ့တရားပြည့်ညတ်တရားရှိတဲ့တရားကအတုပါတရားပါလားနှလုံးသွင်းမှာ စိတ်နဲ့ကျုပ်ကျူတာတော့သူရှိတယ်။ညာသေးသေးချာချာတရားတော်မှာမြအခုကလူကြီးတွေဝေးနေတာပဲ။အဲသေးသေးချာချာကိုသလုံးဖွဲ့မှာ။အဲတခါလေးကိုတရားတော်မှာဒီတခါလေးကိုတထိုင်လေးနဲ့မိဘကိုဝေးအောင်လို့ပို့ဗျာ။အဲဒီတော့အခုထိုင်တဲ့ပုံကိုယ်တွေကတော့ဦးစင်းရဲ့ပိဋကတ်တွေပဲအဲ့ဒါလူကြီးတွန်နေတယ်။အဲလူကြီးတွန်နေလူကြီးတွန်ဖြစ်အောင်လို့တိုးတာနှလုံးသွင်းပါ။ အဲ့တော့ခန္ဓာကိုယ်ကြီးစိတ်နဲ့ကြည့်မျက်စိနဲ့မကြည့်နဲ့အဲစိတ်နဲ့ကြည့်ခိုင်းတယ်ဆိုတော့ဘယ်လိုသဘောသဘောရုပ်နဲ့သဘောနာကြည့်သဘောရုပ်သဘောနာဆိုတော့ဒကမာမြတ်ကိုအိမ်ကိုအခုစိတ်ကလေးနဲ့လှမ်းကြည့်လိုက်တော့ကိုအိမ်ကိုသဘောတရားကြီးမြင်နေတယ်လို့ကိုခန္ဓာကိုယ်ကြီးမျက်စိနဲ့ဖွင့်ပြီးတော့မြင်တယ်လို့စိတ်နဲ့ကိုခန္ဓာကိုယ်ကြည့်လိုက်ပါကိုခန္ဓာကိုယ်ကြည့်လိုက်ပြီဆိုလို့ရှိရင်သဘောတရား အနေအထားကြီးကိုတွေ့နေတာပဲကိုယ့်ရဲ့ကိုယ်ခန္ဓာကြီးဟာအနေအထားအဝနေသလားပုံသလားရှင်းသလားတူသလားဆိုတဲ့ဥစ္စာကိုကိုယ်ခန္ဓာကိုအနေအထားကိုစိတ်ထဲကမြင်နေတာပဲအဲ့တော့မျက်စိမှိတ်ပြီးတော့ကိုယ်ခန္ဓာကိုစိတ်ကလေးနဲ့ကြီးပြီးတော့နှလုံးသွင်းလိုက်ပါပွားများလိုက်ပါဘာကိုပွားများတာလဲအတုပလက္ခဏာကိုပွားများတာတဏှာသတ်မယ်တဏှာဘယ်မှာရှိ ဒီအတုဝရုပ်ကြီးပေါ်မှာအသေးရုပ်ကြီးပေါ်မှာတဏှာဆိုတာရှိအဲ့ဒီတဏှာသိအောင်ကိုစပ်ပါအဲတဏှာတတ်တာကဘာကိုတတ်မလဲအတုဝလက္ခဏာနှလုံးသွင်းမှာဩဒါကြီးပေါ့ရမယ်တရားကြီးပဲပေါ့ရမယ်တရားကြီးပါလားအယိုးကြရမယ်တရားကြီးပဲလောက်စားရမယ်တရားကြီးမြေကြီးဩဇာဖြစ်ရမယ်တရားကြီးပဲ ငါလည်းမရှိသူလည်းမရှိလက်လည်းမရှိကိုယ်လည်းမရှိနင်းနေတာရုပ်သုံးရုပ်ခဲကြီးကပေါက်ကွပြီးအေးပျော်ကြပြီးတော့အယုံစုကြီးကြားရပါပါလားဒီလိုစလုံးသွင်းလိုက်ပါစိတ်နဲ့စလုံးသွင်းပါစိတ်နဲ့ကြည့်ပါစိတ်နဲ့ကြည့်ရင်နင်းလာပါလိမ့်သွင်းပါများလာတော့စိတ်ထဲကဘယ်လိုဖြစ်လာလဲကိုယ်ခန္ဓာကိုယ်ကြီးကိုသွင်းပါများလာတော့သမာဓိဖြစ်လာစိတ်ကလေးကဘယ်ပေါ်မှာတည်လာလဲအတုပစိတ်ဖြစ်လာအတုပစိတ်ဖြစ်လာပြီး ကိုယ်ခန္ဓာကိုယ်ကြီးကိုဘယ်လိုပြက်လာတဲ့အသုဘကြီးထင်လာတယ်ပုတ်တယ်လို့ထင်လာတယ်အယုံကြည်ကြီးတယ်လို့ထင်လာတယ်အဲလောက်တွေစားနေတယ်လို့ထင်လာတယ်စိတ်ထဲကထင်လာပြီဆိုမြင်တော့မယ်အထင်ညာကအမြင်ညာကိုတော့မယ်အဲခန္ဓာကိုယ်ကြီးဟာအဲ့ဒီလိုနှလုံးသွင်းပါပြလာတော့သဘောကထင်လာတယ်စိတ်ထဲကသဘောတွေထင်လာတယ်ဘယ်သဘောလဲတဲ့အတုပအပုတ်ကြီးထိုင်နေတယ်လို့ထင်လာတယ်ထင်လာလိမ့် အကွာကြီးထိုင်နေတယ်လို့ထင်လာလိမ့်အဲဒီပုတ်ဒီဒီပုတ်ဒီယိုကျနေတယ်လို့ထင်လာလိမ့်ခန္ဓာကိုယ်ကြီးအပါးတွေကွက်နေတယ်လို့ထင်လာလိမ့်မျက်ခွက်ကြီးကဖောင်းကားလာတယ်လို့ထင်လာလိမ့်ရှားကြီးထွက်လာတယ်လို့ထင်လာလိမ့်ထင်လာပြီဆိုမြင်တော့မယ်အဲအတုပစိတ်ဖြစ်လာပြီအတုပစိတ်ဖြစ်လာပြီဆိုတော့တပြိုင်တည်းမျက်စိဖွင့်ကြည့်တယ်လို့စိတ်ကမြင်လာလိမ့်မယ်ခန္ဓာကိုယ်ကြီး ဆယ်ရက်ဆယ်ငါးရက်ထားတဲ့မသာကြီးလိုပောက်ကွာပြီးတော့လည်းမြင်းမြင်းရမယ်အဲမကြောက်နဲ့တော့အဲ့ဒါတဏှာတတ်တဲ့တရားကြီးမိဘံကိုသွားမဲ့တရားကြီးကိလေသာသေတဲ့တရားကြီးလဲမကြောက်နဲ့တော့အဲမြင်းလာလိမ့်မယ်ကိုခန္ဓာကိုယ်ကြီးဆယ်ရက်ဆယ်ငါးရက်ထားတဲ့မသာကြီးလိုမြင်လာမယ်မပြောက်စီနဲ့နှလုံးသွင်းနေတော့ကြည့်နေတော့သူသဘောကိုအဲအရင်းစုကြည့်မြင်မြင်မြင်လာမယ်အတိတ်ကာလတုန်းက အယုစုကြီးရှုလာတဲ့ပုဂ္ဂိုလ်အယုစုကြီးမြင်လာမယ်အတိတ်ကာလတုန်းကလိုက်လိုက်ဆက်ဆက်ရှုလာတဲ့ပုဂ္ဂိုလ်သေကာစရှုလာတဲ့ပုဂ္ဂိုလ်သေကာစသဘောကြီးကိုအပြင်ဗဟိတမြင်မြင်မြင်လာမယ်ကိုယ်ခန္ဓာကိုမြင်မြင်မြင်မယ်လိုက်လိုက်ဆက်ဆက်သေတဲ့ပုဂ္ဂိုလ်အတုပတရားကြီး၃ရက်လောက်ရှုထားတဲ့ပုဂ္ဂိုလ်၃ရက်လောက်အတုပပေါ်လာမယ်၄ရက်လောက်ရှုထားတဲ့ပုဂ္ဂိုလ်၄ရက်လောက်အတုပပေါ်လာမယ် ငါရဲ့ရှုထားတဲ့ပုဂ္ဂိုလ်ငါရဲ့အတုပပေါ်လာမယ်။၆ရဲ့အတုပရှုထားတဲ့ပုဂ္ဂိုလ်အတိတ်ကရှုထားတဲ့ပုဂ္ဂိုလ်၆ရဲ့အတုပပေါ်လာမယ်။ခုနှစ်ရဲ့အတုပအတိတ်ကရှုလာရင်ခုနှစ်ရဲ့အတုပပေါ်လာမယ်။အတိတ်ကာလတုန်းကရှုရဲ့အတုပရှုလာတဲ့ပုဂ္ဂိုလ်အခုပြစ္ဆုတ်ပံကာလရှုရဲ့အတုပပေါ်မယ်။အတိတ်ကာလတုန်းကကိုယ့်ရဲ့အတုပရှုလာတဲ့ပုဂ္ဂိုလ်ကိုယ့်ရဲ့အတုပပေါ်မယ်။အတိတ်ကာလတုန်းက ဆေးရဲ့အတုပါရှိလာတဲ့ပုဂ္ဂိုလ်ဆေးရဲ့အတုပါပေါ်မယ်အဲဒီတော့ကိုယ်ခန္ဓာကိုယ်ကြီးလုံးရဲ့အတုပါကြဖောင်းကာနေတာတွေ့မယ်အသားကြီးကွက်နေတာတွေ့မယ်မြည်နေတာတွေ့မယ်ယုံနေတာတွေ့မယ်လေးရဲ့အတုပါကြတော့ဗိုက်ကြီးတွေဖောင်းနေတဲ့သဘောတရားတွေတွေ့လိမ့်မယ်ဆရာကြီးတွေထွက်နေတာတွေ့လိမ့်မယ်တွေးပုံတွေယူကြနေတာတွေ့လိမ့်မယ်တွေးလာပြီဆိုလို့ရှိရင်ကိုဤအမှုရောဗရမယာကြီးတဲ့မိဘသွားမဲ့တဏှာတတ်တဲ့တရားကြီး တဏှာတတ်တဲ့တရားပေးနေပြီဟုတ်အဲဒီလောက်သမာဓိရှိနေပြီ၄၅၆ရက်ရှိနေပြီတဏှာတတ်တဲ့တရားပေးပြီအဲ့ဒီတော့မြင်အောင်နှလုံးသွင်းတော့အတုပါကိုအဲမြင်လာလို့လေစိတ်နဲ့ကြည့်ရှူတာတော့ဆိုရှူနေအဲရှူတာလေးတော့တော့ဆိုရှူစိတ်နဲ့ရှူမြင်အောင်ကြည့်ဘာမှမဆင်ញင်နဲ့ဘာမှမတွေးတော့နဲ့ကိုယ်နှလုံးသွင်းရမယ်ဥစ္စာကိုတော့နှလုံးသွင်းခန္ဓာကိုယ်ကြီးကိုအတုပါနှလုံးသွင်းတာ ပေါ်ရပါပါလားပွားရပါပါလားအယူကြရပါပါလားနင်းလာပြီဆိုလို့ရှိရဲ့ခန္ဓာကိုယ်ကြီးကိုအပုံကြီးနေလာပြီအယုံစုကြီးနေလာပြီဆိုအဲ့တိုင်းနေတဲ့အထက်ကိုလိုက်ပြီးတော့စိတ်နဲ့ကြည့်တော့သုံးသပ်ကြည့်တော့သုံးသပ်ကြည့်တဲ့ဉာဏ်လာပေါ်လာလိမ့်မယ်ကိုယ်ခန္ဓာကိုယ်အပုံကြီးပေါ်ရင်ဘေးကထိုင်နေတဲ့ပုံကိုယ်တွေလည်းအပုတ်တွေထိုင်နေတာတွေ့နေမယ်ကိုယ်ခန္ဓာကိုယ်အယုံစုကြီးပေါ်နေရင်ဘေးကထိုင်နေတဲ့ပုံကိုယ်အယုံစုကြီးပေါ်နေလိမ့်မယ်တွေ့နေလိမ့်မယ် ကိုယ်ခန္ဓာကိုယ်ကြီးကြီးနှလုံးကြီးကွဲနေလို့ရှိရောဦးရီအသေးတွေမြင်နေလို့ရှိရောဘေးကပုံကိုယ်တွေအသေးတွေဦးရီလည်းကိုယ်ကမြင်ရလိမ့်မယ်ဒါအတုပတရားအဲတဏှာပတ်တရားအဲ့ဒီတော့ခန္ဓာကိုယ်ကြီးကိုအတုပတရားပွားများအထုတ်ပေါက်ရမယ်တရားပွားရမယ်တရားအယုံကြရမယ်တရားကြီးပါလားမိမလည်းမဟုတ်ယောက်ျားလည်းမဟုတ် ချော်တယ်လည်းမရှိလှတယ်လည်းမရှိဝတယ်လည်းမရှိပိန်တယ်လည်းမရှိဖောင်းတယ်လည်းမရှိကိုယ်လူလည်းမရှိကိုက်လူလည်းမရှိခေါင်းလူလည်းမရှိအောင့်လူလည်းမရှိငင်းနေတဲ့တရားကြီးအတုပါတရားကြီးပါလားပျက်စီးရေရိုးရမယ်တရားကြီးပါလားငါပြောဆုံးလက်ပံတုံးကမှအဖို့တာပါလေလားလက်ပံတုံးကမှဆင်းခင်းနေဆိုင်ရသေးတယ်မိစ္ဆာလုတ်ပြီးသုံးရသေးတယ်ခုံမနာခုတ်ပြီးတော့သုံးရသေးတယ် ဒီအတုပါတရားကြီးအခုရှိနေသေးလို့ဝေဒနာရဲ့သင်ညာသင်္ခါရဝိညာဏနံခန္ဓာလေးပါရှိနေသေးလို့နံခန္ဓာလေးပါနဲ့တွဲနေသေးလို့နံခန္ဓာလေးပါမရှိတော့ဘူးဆိုရင်၃ရက်လောက်ကြာပြီဆိုရင်ဗိုက်ကြီးတွေကဖောင်းကိုယ်တွေပြည်တွေကိုပုတ်ပြည်ပုတ်တွေကရိုးကြလာပြီဆိုရင်ခေါင်းတွေထဲတော့နော်ဘလို့မှလည်းမကြည့်တင်တော့ဘူးအဲအတုပါကြီး သူများအိမ်ဒီသေတော့ပုတ်ပွားလာတဲ့အချိန်ခါမှာငါးပြားနဲ့ဝယ်ပါဆိုလို့လည်းဒီခန္ဓာကြီးဘလို့မှဝယ်မဲ့လူမရှိဆယ်ပြားနဲ့လည်းဝယ်မဲ့လူမရှိဓမ္မပေးလို့လည်းဓမ္မပေးပါတော့ဒီခန္ဓာကြီးဝယ်ပါဆိုတော့ဘလို့မှလည်းမဝယ်ဘူးဒီခန္ဓာကိုအတုပတရားကြီးကိုသူများအိမ်တင်မို့တော့ဝေးပါသေးအနှစ်သာရမရှိတဲ့အတုပ နာကောင်ပူကောင်ချောတယ်လှတယ်လို့ထင်နေတဲ့အတုပအရေးကြရမယ်အတုပပေါင်းရမယ်အတုပရင်းနေညပြီးတော့လောက်စားရမယ်အတုပကြာကြီးထွက်ရမယ်အတုပရင်းတရောင်ရောင်ကြာရမယ်အတုပအဲ့ဒီလိုနှလုံးသွင်းလိုက်ပါအဲ့ဒီလိုတွင်းလိုက်ပြီဆိုလို့ရှိရင် ကိုယ်စိတ်ထဲကစိတ်ထဲကနေပြီးကိုယ်ခန္ဓာကိုယ်ကြီးထင်းလာလိမ့်မယ်အတုပါကြီးထင်းလာတာတွေ့လိမ့်မယ်ကိုယ်ခန္ဓာကိုယ်ကြီးအတုပါကြီးထိုင်နေတယ်ထပြန်တော့လဲအတုပါကြီးထနေတယ်လို့ထင်းလိမ့်မယ်အတုပါကြီးသွားနေတယ်လို့ထင်းလိမ့်မယ်အတုပါကြီးလှမ်းနေတယ်လို့ထင်းလိမ့်မယ်အတုပါကြီးချနေတယ်အတုပါကြီးထိနေတယ်အတုပါကြီးစားနေတယ်အတုပါကြီးထိနေတယ်အတုပါတပိတ်ထင်းလာပြီနှလုံးသွင်းပါအတုပါကိုစိတ်နဲ့ကြည့် ကိုယ်ခန္ဓာကိုယ်ကိုကြည့်ပေါ်လာအတုဝနမိတ်ပေါ်လာတယ်ပေါ်လာရင်မပြောက်စီနဲ့မိရောက်ဖမ်းတော့ဗရမယာကြီးပြေတာနဲ့ဗရမယာကြီးနော်တဏှာတတ်တဲ့တရားကြီးဘုရားဟောထားတယ်အနေစာလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာအတုဝလက္ခဏာသောတာပန်သရသောတာပန်ကအနိစ္စဒုက္ခအနတ္တအဲ့ဒီလက္ခဏာ၃ပါးပြောလိုက်တာပြည့်ညအတုဝါက ပရာဂတို့အနာဂတို့အရတမတို့ရတာတဏှာပေမှာနိဗ္ဗာန်ရရမယ်တဏှာဘယ်မှာရှိလဲခန္ဓာကိုယ်အတုပါအချင်းယုံကြည်ပေါ်မှာတဏှာရှိနေမယ်ငါလက်ပဲငါရှိပဲငါကိုယ်ပဲငါကောင်းမဲ့ငါချော်တယ်ငါလှတယ်ငါမိမာပဲငါယောက်ျားပဲဆိုတာဒီပေါ်မှာတဏှာရှိခန္ဓာကိုယ်လည်းမရှိခြင်းနဲ့သိခြင်းဖြစ်လာနိုင်မယ် ခုခန္ဓာကိုယ်နှလုံးမသက်သာဘူးမရှိခြင်းတော့ဘူးနှလုံးလည်းမသက်သာတော့သူများခန္ဓာကိုယ်လည်းမရှိခြင်းတော့ဘူးဘာကြောင့်လဲတဲ့ရုပ်ပြကြီးနေလို့တဏှာသတ္တိအဲဒါကြောင့်မို့ယောဂီတွေနှလုံးဆက်ချက်သွင်းပါဝေဒနာမဖြစ်ခင်ကိုအတုပလက္ခဏာကိုသလုံးသွင်းပါပေါ်ရမယ်တရားပွားရမယ်တရားအယူကြားရမယ်တရား တရားကြီးထွက်ရမယ်တရားလောင်စားရမယ်တရားမြေကြီးဩဇာဖြေရမယ်တရားခေါင်းနဲ့ထည့်ရမယ်တရားသုံးရလေးရဆိုရင်ဒီခတ်အတုဝတရားကြီးဖောင်းကားပြီးတော့ကြက်ကြီးရတော့မယ်ဦးလေးပုတ်တော်မယ်အသားအသေးတွေပုတ်တော်မယ်မျက်ခွက်ကြီးတွေကလည်းဖောင်းကားလာလိမ့်မယ်မျက်စိကြီးတွေကလည်းယိုကျလာတော့မယ်ဒါကြီးဟာမိမလည်းမဟုတ်ယောက်ျားလည်းမဟုတ်မိမကောင်ယောက်ျားကောင်ဆိုတော့မရှိတဲ့တရားပညာတရားကိလေသာ နာနဲ့ကြည့်ပြီးတော့မြင်တဲ့တရားအဲ့ဒီတော့ခန္ဓာကိုယ်ကိလေသာမှန်နဲ့မကြည့်ပဲနဲ့ခန္ဓာကိုယ်ညာနဲ့ကြည့်လိုက်ကြတော့ညာနဲ့နှလုံးသွင်းလိုက်ကြတော့အော်ပုံရမယ်တရားပွားရမယ်တရားအရေးကြရမယ်တရားအနှစ်သာရမရှိတဲ့တရားလောက်စားရမယ်တရားဘာမှအနှစ်သာရမရှိတဲ့တရားကြီးပါလားလို့နှလုံးချက်ချက်တွန်းလိုက်တော့ကိုယ်ခန္ဓာကိုယ် မနှောထွာတာကစိတ်အမြင်မြင်လာလိမ့်မယ်ပုတ်တာကြီးပေါ်လာလိမ့်မယ်ဖွာတာကြီးဖြစ်ပေါ်လာလိမ့်မယ်ဆယ်ရက်ဆယ်ငါးရက်ထားတဲ့မသားကြီးလိုပေါ်လာလိမ့်မယ်အရေးစုကြီးပေါ်ခြင်းပေါ်လာလိမ့်မယ်ပေါ်လာပြီဆိုရင်မပြောက်စီနေတော့အဲ့ဒီဥစ္စာကိုသဘောကိုကြည့်လိုက်သဘောကိုကြည့်သဘောကြည့်ပြီဆိုပြောင်းတဲ့မသူအတုပါကြီးကပြောင်းပါတော်ကြပုံလာလိုက်တော်ကြပွားလာလိုက်တော်ကြအယူကြီးဖြစ်သွားလိုက်တော်ကြနောက်ပြီးစာနေလိုက် ဘုရားကဟောတာဒီခန္ဓာကြီးကပိုးမျိုးဖြစ်ဖြစ်စားတယ်ခန္ဓာကိုယ်ကြီးကပိုးကောင်ကြီးစားနေတာတွေ့လေအချစရာမရှိအောင်ရေမြုပ်ရေဆိုင်ခဲကြီးစူပွက်နေတာမြင်ရလိမ့်မယ်တေဇောတတ်တွေလောင်ပြီးတော့ခန္ဓာကိုယ်ကြီးမိသားများလွတ်လိုက်တယ်လို့မဲချောက်ပြီးတော့မိတွေလောင်ကျွားနေတာလည်းတွေ့လိမ့်မယ်ရေမြုပ်ရေဆိုင်ခဲကြီးစူပွက်နေတာလည်းစီကျဲအိုးကြီးများမင်းပြင်တိုက်လိုက်တယ်လို့ခန္ဓာကိုယ်ကြီးဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်စူပွက်နေတာလည်းတွေ့လိမ့်မယ် မဲလျှောက်ပြီးတော့မိတွေလောင်ကျွမ်းနေတာလည်းတွေ့လိမ့်မယ်ဆယ်ရက်ဆယ်ငါးရက်ထားတဲ့မသားကြီးတို့ကပရိနားရကကြားလိမ့်မယ်ဖြင်းဆိုပွားပြီးတော့တခါတဲ့ဖောင်းကားပြီးတော့ပြေးပုတ်ပြီးပြေးပုတ်ပြီးရိုးကြပြီးတော့တခါတဲ့မကြည့်ဝဲမနာသားကြီးဆယ်ရက်ဆယ်ငါးရက်ထားတဲ့မသားကြီးတို့ပုတ်ပွားပြီးတော့မြင်နေလိမ့်မယ်အယုံသူကြီးလည်းမြင်မြင်မြင်လိမ့်မယ်အဲမြေမြုပ်ကြီးဆိုင်ခဲကြီးစူပွက်နေတာမြင်တာက ဝါရတသဘောဆယ်ရက်15ရက်ထားပြီးဆယ်ရက်15ရက်ထားတဲ့မသားကြီးလိုပုတ်ပွားပြီးတော့လေပင်းကြီးတဖြိုးကြီးမျက်ခွက်ကြီးအလဲသဘောလောက်ကြီးနဲ့ရှားကြီးတွေထွက်နေတာကအာဘောတဤသဘောမဲချောက်ပြီးတော့တေသောတေသောတတေလောင်းပြီးတော့မိသားမြသွတ်လိုက်တယ်လို့ခန္ဓာကိုယ်ကြီးလောင်ကျွမ်းနေတဲ့သဘောမြင်လိုက်ရင်တေသောတဤသဘောအရေးကြီးမြင်နေရင်ပထဝီတဤသဘော မာတဤသဘောဖောင်ကားပြီးတော့ပောက်ပွားပြီးကိုယ်ဖို့ယိုကျနေတာအာဘောတဤသဘောရေမြုပ်ရေဆိုင်ခဲကြီးဆိုပွက်နေပြီးတော့ဒီကျဲအိုးညာဆိုပွက်နေတယ်လို့မြင်နေရပြီဆိုရင်ဝါရတဤသဘောပိုးလောက်တီတစ်ဖြစ်ဖြစ်ခန္ဓာကိုယ်ကြီးလှုပ်လှုပ်ရွရွနဲ့တကိုယ်လုံးပိုးလောက်တီစားနေတာမြင်ရလို့ရှိရင်ဝါရတဤသဘောမဲချောက်ပြီးတော့မိဒီလောင်ကျွမ်းပြီးတော့မိသားများလွတ်လိုက်တယ်လို့ လောင်ကျွမ်းပြီးတော့နေတာမြင်ရရင်တေဇောတဤသဘောအဲ့ဒီလိုခန္ဓာကိုယ်ကြီးပထဝီတဤသဘောတရားတွေလည်းမြင်လိမ့်မယ်အာဘောတဤသဘောတရားတွေလည်းအမြင်တတ်တွေတွေ့ကြလိမ့်မယ်အဲ့ဒီလိုမြင်ပြီးဆိုအတုဘသဘောတရားဓာတ်လည်းမြင်ပြီးအတုဘသဘောတရားတွေလည်းမြင်ပြီးအဲ့ဒီတော့မှမြင်တဲ့အပေါ်မှာအမြင်စင်ကြယ်ပြီးအမြင်စင်ကြယ်တော့စိတ်ကလေးစင်ကြယ်လာလိမ့်မယ်အမြင်မှမစင်ကြယ်ပဲလက်ကိုမြင်နေအမြင်မစင်ကြယ် ဖြူတာကိုမြင်လို့ရှိရင်အမြင်မစင်ကြွားမိန်းမကိုမြင်လို့ရှိရင်အမြင်အမြင်မစင်ကြွားယောက်ျားကိုမြင်လို့ရှိရင်အမြင်မစင်ကြွားအတုဝတရားကိုစိတ်ထဲမတော်ထွာရကမြင်လိုက်ပြီဆိုရင်အမြင်စင်ကြဲတော့စိတ်ကလေးစင်ကြဲလာလိမ့်မယ်အမြင်စင်ကြဲမှစိတ်စင်ကြဲနိုင်တယ်အမြင်မှမိမမြင်ယောက်ျားမြင် ခွေမြင်လည်းမြင်ချောတာမြင်လှတာမြင်ဆိုရင်ကိလေသာအမြင်မှန်ထောင်ကြည့်တဲ့ ပညာအမြင်ပညာအသိအဲ့ဒါကကိလေသာအမြင်အတုပါတရားကြီးမြင်ပြီဆိုလို့ရှိရင်ညာအမြင်ပညာအမြင်အမြင်တစ်မျိုးကံမြင်ညာမြင်ရုပ်ပေါ်ပါလေနှလုံးသွင်းလိုက်ပါဒါကအတုပါရှင်လေးနှလုံးသွင်းတခါတဲ့ဓမ္မစီကြီးကိုတခါတဲ့နှလုံးသွင်း အတုပနှလုံးသွင်းနိုင်လို့ဝေဒနာဖြစ်လာတယ်တဲ့ဝေဒနာဖြစ်လာလို့ခန္ဓာရင်ရှိလို့ဆိုရင်အတုပဆက်ပြီးနှလုံးသွင်းနေဝေဒနာပေါ်လည်းအတုပသွင်းခန္ဓာရင်ရှိတယ်ဩဝေဒနာဖြစ်တယ်ဒါလည်းအတုပပဲအဲဘာပဲပေါ်ပေါ်အတုပကြီးနှလုံးသွင်းဒါအတုပတရားတဏှာတတ်တရားပေးတာသိနေကြည့်တော့တရားကြီးတွေတရားကြီးတို့ဒီမှာဒီတဘောဟာလည်းနှိမ့်ပါကူအောင်လို့လာပြီးတော့ကော်ဘူးက ဒီဒီတွေရဲ့ကိုညာကုန်တော်တီးဒီကဘာတဲ့နဲ့နိဗ္ဗာန်လာပြီးတော့ရောက်အောင်လို့လာပြီးတော့ကယ်တင်ပြီးတာပဲမသိလို့ကြော်သွားသိလို့ပေါ်စားတယ်အဲ့ဒါဒဂရမတွေကလည်းဗရာဝရိယတတိသမာဓိပညာဘုံငါးပါးလက်ကင်ချပြီးငါဆရာခိုင်းနဲ့လုပ်မယ်ဥပဒေကဒီမဲ့အပင်မန်းအပင်မန်းလာပြီးတော့ခံပြပါလေသားနဲ့ဒဂရမတို့ကဒဂရမများကနေပြီးတော့သမင်းခိုးရတာလေးကို စားယုံမှမစားဘူးဆိုလို့ရှိရင်လည်းဒါတော့မတတ်နိုင်ဘူးအဲဒီတော့ဒကာရမတွေကိုအပယ်လေးပါလွတ်အောင်လို့ဒီသာသနာကြီးကိုမြတ်စွာဘုရားနောက်ပိတ်ဆုံးသာသနာကိုအဲဘောဓဘာကြီးတွေဖြစ်အောင်ကရာဂါကြီးတွေဖြစ်အောင်အနာဂါကြီးတွေဖြစ်အောင်ယဟန္တာကြီးတွေဖြစ်အောင်ယဟန္တာမကြီးတွေဖြစ်အောင်ဒါကပြည့်ညတ်လို့ပြောတာအဲယဟန္တာမကြီးတွေဖြစ်ပြီဆိုလို့ရှိရင်ကိလေသာတဏှာသေးပြီကိလေသာချုပ်ကုန်ပြီ ဓမ္မကြီးတွေကလည်းကိလေသာချုပ်ရင်ယဟန္တာပဲဓမ္မကြီးတွေကလည်းကိလေသာတဏှာချုပ်သွားပြီဆိုရင်ယဟန္တာမှာပဲယဟန္တာဆိုတာပြညာပြောတာကိလေသာတဏှာဆိုရင်ယဟန္တာပဲအဲဒီတော့တဏှာဆိုအောင်လို့ပြီးတာဆိုတာလေးကသူ့အတူရှိသွားအဲဒီတော့ဒါကအတုမတရားကိုတဏှာအရင်သတ်လိုက်တာကြာကြာထိုင်မှများလာတဲ့အချိန်ခါကျတော့ ဝေဒနာကြီးပေါ်လာတယ်ဝေဒနာကြီးပေါ်လာတဲ့အချိန်ခါကျတော့ဒိဋ္ဌိစတော့မယ်ဘယ်လိုဒိဋ္ဌိစမလဲကိုယ်နာကြီးပေါ်လာမယ်ကြောင်းနာကြီးပေါ်လာမယ်ထုံနာကြီးပေါ်လာမယ်အောင့်နာကြီးပေါ်လာမယ်ကြိုက်ထားကြီးပေါ်လာမယ်ကြက်ထားကြီးပေါ်လာမယ်ပူတာကြီးပေါ်လာမယ်အေးတာကြီးပေါ်လာမယ်လှုပ်ထားကြီးပေါ်လာမယ်ရတာကြီးပေါ်လာမယ်အဲ့ဒါကြီးမပြင်းပြစ်လိုက်ပါနဲ့သဘောကိုသုံးအောင်လိုက်ရလိမ့်မယ် တင်နာရီပေါ်လာလို့ရှင်တင်တယ်လို့မသိလိုက်ကြနဲ့တောက်နာရီပေါ်လာရင်တောက်တယ်လို့မသိလိုက်ကြနဲ့ထုံနာရီပေါ်လာလို့ရှင်ထုံတယ်လို့မသိလိုက်ကြနဲ့ဘယ်လိုသိရမှာလဲတင်နာပေါ်လာလို့ရှင်တင်တယ်လို့မသိနဲ့အော်ဝေဒနာပါလားသိလိုက်ဝေဒနာပါလားတောက်နာပေါ်လာရင်တောက်တယ်လို့မသိကြနဲ့ဝေဒနာသာသိလိုက်ကြထုံနာပေါ်လာလို့ရှင်ထုံတယ်လို့မသိကြနဲ့ဝေဒနာသာသိလိုက်ကြ တိုက်လာတာပေါ်ရင်တိုက်တယ်လို့မသိကြနဲ့ဝေဒနာကသိလိုက်ကြကျင်နာပေါ်လာရင်ကျင်တယ်လို့မသိလိုက်ကြနဲ့ကျင်နာလည်းဝေဒနာသာသိလိုက်ကြအောင့်လာတာပေါ်လာရင်အောင့်တယ်လို့မသိလိုက်ကြနဲ့အောင့်တာလည်းဝေဒနာကိုသိလိုက်ကြဒိဋ္ဌိသတ်တာအဲ့ဒါဝေဒနာကိုဒိဋ္ဌိသတ်လိုက်တာအဲ့တော့ဒဂါရမပြစိတ်တွေလာပြင်ပေးတာအဲခိုင်းတဲ့သဘောတိုင်းတာသူ့ ပြညတ်တမှန်မေးတယ်အဲဝေဒနာတစ်ခုပေါ်လာပြီတဲ့ပူတာပေါ်လာရယ်ပူတယ်လို့မသိကြနဲ့ဝေဒနာသာသိလိုက်ကြအေးဒါပေါ်လာရင်တကိုယ်လုံးရေထဲတုံးကြီးလို့အေးလာလို့ရှိရင်လည်းအေးတယ်လို့ကိုကြီးကအေးတယ်လို့မသိလိုက်ကြနဲ့ဝေဒနာသာသိလိုက်ကြခန္ဓာကိုယ်ကြီးကြက်ထာကြီးပေါ်လာပြီဆိုရင်ဝေဒနာကြီးသိတာ လှုပ်တာပေါ်လာလို့ရှိရင်လက်တွေကြီးတွေလှုပ်လာလို့ရှိရင်လက်ကလှုပ်တယ်ခြေကလှုပ်တယ်လို့မသိရနဲ့ဝေဒနာဓာတ်သိလိုက်ကြမိုးလာလို့ရှိရင်မိုးတယ်လို့မသိကြနဲ့ဝေဒနာဓာတ်သိလိုက်ကြတင်းတာပေါ်လဲဝေဒနာတောက်တာပေါ်လဲဝေဒနာဓာတ်သိလိုက်ကြတင်းနေတောက်နေထုံနေကျင်းနေအောင့်နေလို့မသိကြနဲ့အဲ့ဒါတင်းနေတောက်နေထုံနေကျင်းနေဆိုတာကအပေလေးပါကြမယ်စိတ် အကုသိုလ်စိတ်ခေါ်တဲ့ဝေဒနာတဏှာကူးနေပြီတွေးလိုက်တာဆိုရင်ပြန်ဝေဒနာတဏှာကူးသွားပြီတောက်လိုက်တာဆိုရင်ဝေဒနာတဏှာကူးသွားပြီထုံလိုက်တာဆိုရင်ဝေဒနာတဏှာကူးသွားပြီပြိဿသမုပ္ပါလွယ်သွားပြီတိုက်လိုက်တာဆိုရင်ဝေဒနာတဏှာကူးသွားပြီညောင်းလိုက်တာဆိုရင်ဝေဒနာတဏှာကူးသွားပြီကြက်လိုက်တာဆိုရင်ဝေဒနာတဏှာကူးသွားပြီပူလိုက်တာဆိုရင်ဝေဒနာတဏှာကူးသွားပြီအေးလိုက်တာဆိုရင်ဝေဒနာတဏှာကူးသွားပြီ လှုပ်လိုက်တာဆိုရင်ဝေဒနာတဏှာကိုပါပြီမိုးလိုက်တာဆိုရင်ဝေဒနာတဏှာကိုပါပြီအဲ့ဒီဝေဒနာတဏှာမကိုရအောင်ပြိဿသမုပ္ပါရပ်သွားအောင်တင်းနာပေါ်လဲဝေဒနာသာသိလိုက်ကြကြောက်နာပေါ်လာရင်ဝေဒနာသာသိလိုက်ကြထုံနာပေါ်လာရင်ဝေဒနာသာသိလိုက်ကြကျင်နာပေါ်လာလို့ရှိရင်ဝေဒနာသာသိလိုက်ကြတိုက်ခါပေါ်လာရင်လည်းဝေဒနာသာသိလိုက်ကြ ကြက်တယ်လာပြန်တယ်လို့ဝေဒနာရာသိလိုက်ကြကြက်တယ်လို့မသိကြနဲ့တင်ပါရဲ့ကုလိုက်တာဆိုရင်ဝေဒနာတဏှာကုသွားပြီအဲ့ဒီဝေဒနာတဏှာမကုရအောင်ပြိဿသမုပ္ပါရပ်သွားအောင်တင်းတာပေါ်လဲဝေဒနာသာသိလိုက်ကြတောင့်တာပေါ်လာရင်ဝေဒနာသာသိလိုက်ကြထုံနာပေါ်လာရင်ဝေဒနာသာသိလိုက်ကြကျင်နာပေါ်လာလို့ရှိရင်ဝေဒနာသာသိလိုက်ကြ တိုက်ခါပေါ်လာရင်လည်းဝေဒနာသာသိလိုက်ကြကြက်တယ်လာပြန်တယ်လည်းဝေဒနာသာသိလိုက်ကြကြက်တယ်လို့မသိကြနဲ့တင်ပါရယ်လို့မသိကြနဲ့ပေါင်ရယ်လို့မသိကြနဲ့ခြေကလေးဝင်ရယ်လို့မသိကြနဲ့ခေါင်းရယ်လို့မသိကြနဲ့ကျော်ကြသွားပြီနာကျင်ပါပယ်လို့သိလိုက်ရင်အပယ်လေးပါကြသွားပြီခေါင်းရယ်လို့သိလိုက်ရင်အပယ်လေးပါကြသွားပြီခြေကလေးဝင်ရယ်လို့သိလိုက်ရင်အပယ်လေးပါကြသွားပြီ ကြောင်းရဲလို့သိလိုက်ရင်အပေလေးပါကြသွားပြီဒီမာရဲလို့သိလိုက်ရင်အပေလေးပါကြသွားပြီအဲ့ဒီအတူမျိုးတွေမသိရင်မသိနဲ့ခန္ဓာကိုယ်ကြီးမျိုးနေလို့ဆိုခြေကလေးမျိုးနဲ့အတုပါတရားပေါင်းမျိုးနဲ့အတုပါတရားခေါင်းမျိုးနဲ့အတုပါတရားကိုယ်ကြီးမျိုးနဲ့အတုပါတရားပုတ်ရမယ်တရားပွားရမယ်တရားအရေးကြရမယ်တရားအနစ်သာသာမရှိကြတရားရုပ်တုံးရုပ်ခဲကိုမြင်လိုက်လို့ဆိုအတုပါတရားသာသိလိုက်ကြပေါင်းရချီရမလို့နဲ့ အလိုပါတိဝေဒနာကြီးပြက်လာပြီဆိုရင်ကျင်းနာကြီးပေါ်လာမယ်ကြောက်နာကြီးပေါ်လာမယ်ထုံနာကြီးပေါ်လာမယ်အောင့်နာကြီးပေါ်လာမယ်ဒီနာပေါ်လာလဲဝေဒနာထုံနာပေါ်လာလဲဝေဒနာကျင်းနာပေါ်လာလဲဝေဒနာအောင့်လာတာပေါ်လဲဝေဒနာတိုက်တာပေါ်လဲဝေဒနာကြက်ပြလာတာပေါ်လဲဝေဒနာဆူရကြလာလဲဆူကြလာတယ်လို့မသိနဲ့ဝေဒနာသာသိလိုက်ကြ ပူတက်လာကြတယ်လေပူတယ်လို့မသိနဲ့ဝေဒနာသာသိလိုက်ကြဥပါပေါ်လာရင်အေးတယ်လို့မသိလိုက်နဲ့ဝေဒနာသာသိလိုက်ကြလှုပ်လာကြတယ်ရင်နဲ့နှလုံးနဲ့လှုပ်လာကြတယ်လှုပ်တယ်လို့မသိနဲ့ဝေဒနာသာသိလိုက်ကြရင်းရိုင်လာကြတယ်ရင်းရိုင်တယ်လို့မသိကြနဲ့ဝေဒနာသာသိလိုက်ကြလက်သေးကြီးတွေကြောင်ကြောင်ကြောင်ကြောင်လှုပ်လာကြတယ်လှုပ်တယ်လို့မသိနဲ့ဝေဒနာပါလားသိလိုက်ကြအင်းနာလည်းဝေဒနာသိလိုက်ကြတောင်းနာလည်းဝေဒနာသာသိလိုက်ကြ ထုံနာပြန်တော့ဝေဒနာသာသိလိုက်ကြ၊ကြိုက်လာပြန်တော့ဝေဒနာသာသိလိုက်ကြ၊ကြက်တက်လာပြန်တော့ဝေဒနာသာသိလိုက်ကြ၊သိပြီးကြလာပြန်တော့ဝေဒနာသာသိလိုက်ကြ။သိလာပြန်တော့ဝေဒနာသာသိလိုက်ကြ။ဤလာပြန်တော့ဝေဒနာသာသိလိုက်ကြ။အဲ့ဒါကဒိဋ္ဌိသတ္တတရား။ဒိဋ္ဌိဆိုပြီးဝေဒနာတဏှာမကူတော့အဲ့ဒီဝေဒနာတဏှာရပ်သွားပြီ။ဘယ်တော့မှအပေမကြဘူး။စိတ်သာချတော့ အဲသိလို့လာပြီးတော့တရားတော်မှပြီးလားမသိဘဲနဲ့လာပြီးတရားမပြဘူးလူကြီးရောင်တောင်နဲ့မပြဘူးသိလို့လာပေးတာသိသိချာချာကိုသိလို့သိသိချာချာလာပေးတာနတ်စိတ်ကသိနေလို့မသိနဲ့ဝေဒနာသိလိုက်ကြသိနေအစာဝေဒနာသိလိုက်ကြတောက်လာရင်ဝေဒနာပါသိလိုက်ကြထုံလာရင်ဝေဒနာပါသိလိုက်ကြအောက်လာရင်ဝေဒနာပါသိလိုက်ကြကြိုက်လာရင်ဝေဒနာပါသိလိုက်ကြ ပြတ်တယ်လာရင်ဝေဒနာသာသိလိုက်ကြဆင်းရဲကြလာရင်ဝေဒနာသာသိလိုက်ကြပူလာရင်ဝေဒနာသာသိလိုက်ကြအေးလာရင်ဝေဒနာသာသိလိုက်ကြလှုပ်လာရင်ဝေဒနာသာသိလိုက်ကြငြိမ်းရိုင်လာရင်ဝေဒနာသာသိလိုက်ကြရလာရင်လည်းဝေဒနာသာသိလိုက်ကြတင်းနေလို့မသိနဲ့ကြောက်နေလို့မသိနဲ့ထုံတယ်လို့မသိနဲ့စိတ်အလုပ်တွေကြိုက်လာတယ်လို့မသိနဲ့ပြတ်တယ်လာတယ်လို့မသိနဲ့ပူလာလို့မသိနဲ့အေးတယ်လို့မသိနဲ့ ရားတယ်လို့မသိနဲ့လှုပ်တယ်လို့မသိနဲ့ဒါတွေကပြည့်ညက်တရားတွေအဲ့ဒီလိုသိတာပါလေတဲ့ကာအသိသမထအသိဉာဏ်အသိနဲ့ကိုကံပြီးဉာဏ်သိရပါလေတင်းတာအပေါ်မှာဝေဒနာကိုသိလိုက်တာဝေဒနာခန္ဓာကိုသိခိုင်းတာအဲ့ဒါဉာဏ်သိကံကနေပြီးဉာဏ်ပေးတာဉာဏ်နဲ့ခန္ဓာကိုသိပေါင်းနေစီတယ်လို့စီတော့တယ် စီစလုံးတွေခေါင်းတွေလက်တွေလို့ဒီလိုမသိနဲ့အဲ့ဒါကကာမိဉာဏ်နဲ့ကြည့်လိုက်ရှင်းရလို့မရှိလက်ရလို့မရှိကိုယ်ရလို့မရှိခေါင်းရလို့မရှိမြင်တာအတုပါတရားပုံရမယ်တရားပွားရမယ်တရားအယူဝကြားရမယ်တရားလောက်စားရမယ်တရားကြက်ကြီးရမယ်တရားခေါင်းနဲ့ထည့်ရမယ်တရားမြေကြီးဩဇာဖြစ်ရမယ်တရားမီးပင်ကြရမယ်မီးရှိရမယ်တရား အတုပါတရားကြီးပဲဒီအတုပါတရားကြီးကအမြင့်ပါရမရှိတဲ့တရားငါးပြလောက်မှအဖုံးမတန်းတဲ့တရားအသုံးမချရတဲ့တရားဒါကြီးကအတုပါတရားကြီးပါလားဒီပေါ်ဥသိနေတာကဝေဒနာတွေပါလားသိနေဝေဒနာတွေကြောက်နေဝေဒနာတွေထုံတဲ့ဝေဒနာတွေအောင့်တဲ့ဝေဒနာတွေတိုက်တဲ့ဝေဒနာတွေကြက်တဲ့ဝေဒနာတွေပူတဲ့ဝေဒနာတွေအေးတဲ့ဝေဒနာတွေရားတဲ့ဝေဒနာတွေလှုပ်တဲ့ဝေဒနာတွေ ငြိမ်းချမ်းတဲ့ဝေဒနာတွေဒီအပေါ်ဥသိနေတာကဝေဒနာတွေပါလားဝေဒနာတွေခံစားနေတဲ့နံတရားပါလားနာယုတ်ဥသိနေသေးလို့ဒါကြီးကမပုံသေးတာပါလားဝေဒနာတွေလည်းမရှိတော့သိရဲ့နံတရားလည်းမရှိတော့ဘူးဆိုရင်နံခန္ဓာလေးပါမရှိတော့ဘူးဆိုရင်ဝေဒနာရဲ့ပညာရဲ့သင်္ခါရရဲ့ဝိညာဏရဲ့နံခန္ဓာလေးပါချုပ်သွားပြီဆိုရင်ဒီ ဒီအတုဝတရားကြီးပုံရမယ်တရားပွားရမယ်တရားလကြစားရမယ်တရားကြီးစားရမယ်တရားကျွဲစားရမယ်တရားလောက်စားရမယ်တရားအနှစ်သာရမရှိတဲ့တရားတရားကြီးအတုဝတရားကြီးပဲမိမလည်းမဟုတ်ယောက်ျားလည်းမဟုတ်ဝါသူမရှိပိန်သူမရှိလက်မရှိကိုယ်မရှိခေါင်းမရှိခြေမရှိဖြူသူမရှိလမဲသူမရှိပိန်သူမရှိ ကိုမရှိမျက်မရှိအတုပါလားရှိပါလားအပုတ်ကြီးပါပါလားအပွားကြီးပါလားလောက်စားတဲ့တရားကြီးပါလားအရေးကြီးကြီးပါလားလို့အဲ့ဒီလိုနှလုံးသွင်းလိုက်ကြဝေဒနာအပြပြတော့ဝဲသိနေတောက်နေလို့မသိနဲ့ဝေဒနာကိုသိလိုက်ကြသိနာလဲဝေဒနာတောက်နာလဲဝေဒနာထုံနာလဲဝေဒနာအောင့်နာလဲဝေဒနာကြိုက်တာလဲဝေဒနာကြက်တာလဲဝေဒနာပူတာလဲဝေဒနာ အဲ့ဒီလိုဝေဒနာအဲတေနာတွေကြောက်နာတွေထုံနာတွေကျင်းနာတွေအောက်နာတွေကြိုက်တာတွေပူတာတွေဤတာတွေပေါ်လာရင်ဝေဒနာတစ်လုံးနဲ့ပြီးလိုက်ကြကျင်းနဲ့တောက်နဲ့ထုံနဲ့ကျင်းနဲ့အောက်နဲ့လို့အဲ့ဒီစိတ်တွေမဖြစ်စီနဲ့သိနေချာချာအသေးတက်ဖို့ဟာပြီးခဲ့တာနောက်နှစ်ရက်ပဲရှိတော့တာသိနေချာချာကိုသိအောင်လို့ဒီကနေ့ဆိုရမလားမျက်ဖာဆိုရမလားတော့မသိဘူးသိတော့ဆိုရပါပဲအဲ့ဒါသိနေချာချာအခုထိုင်ရက် ယောဂီတွေကိုအလေတက်ဖို့ဟာကိုဒိဋ္ဌိဆိုလို့ရှိရင်သုင္ရိနတ်တွေတောက်တာတုံးပြီးတာတက်မယ်အဘိဓါတရားကြီးမြင်လို့ရှိလို့ရှိရင်ဒီသဘောအရနေမှာသွားမယ်ရုပ်တုံးရုပ်ခဲကြီးကိုအဘိဓါသဘောတရားကြီးကိုမနောဒွာရစိတ်ကမြင်နေပြီတဲ့မြင်နေပြီဆိုရင်စိတ်ချတော့ဒီသဘောအရငါသွားတော့မယ်ဆိုတာတစ်ခါမှတဏှာသတိ အဲသရာအရေးကြီးတယ်ဓမ္မကြီးတွေဓမ္မကြီးတွေပေးပေးစားစားအပင်မခံပြီးတော့ဥပဇင်းတို့ကလာပြီးတော့ဒီမဲ့တဲတင်းတာနောက်ပိတ်ဆုံးမြတ်စွာဘုရားနောက်ပိတ်ဆုံးသာသနာကာလဝိမု ക്തി ကြီးကအနတ္တသာသနာတပတ်ပြန်လဲလာလို့ဓမ္မဓမ္မများဖယားသမီးတွေလာခဲ့တာဖယားသားတွေလာခဲ့တာဖယားနောက်လက်ရအောင်လို့ကျိုးသားပါဓရာစိတ်ကျင်းသေခြင်းရဲ့လူလူလူမသေးတရားရဟဲ့ တရားပဲတရားရဝရိယရသတိရတမာရီရပညာရဘုံငါးပါးလက်ခံတာတရားဆိုတဲ့ဥစ္စာပါလေအယုတ်စီစီအေခလူသေးရသေးမသေးတရားရဒီစိတ်ကဒီစိတ်ကဝရိယဆိုတဲ့ဥစ္စာပါလေဝရိယဆိုတဲ့ဥစ္စာဆရာခိုင်းနိုင်လို့ကအလကားခိုင်းနေတာပုဂ္ဂိုလ်ဒီမှာဒုက္ခကသိရင်းအောင်လို့ခိုင်းနေတာဓမ္မကြီးတွေဝရိယဆိုတဲ့ဥစ္စာဥပဒေခိုင်းတာဝရိယနဲ့နှလုံးသွင်းပါ လောက်ကိုကျုံမယ်ဆိုလို့ရှိရင်ပေါင်းလေးလက်တွေပေါ်လာမယ်ဆိုအာသုဘကလေးဖြင့်ငါလက်ငါချီလို့မချူနဲ့လက်ဝဲလို့မချူနဲ့ခြေကဝဲလို့မချူနဲ့ခေါင်းဝဲလို့မချူနဲ့ပေါင်းဝဲလို့မချူနဲ့တင်ပါကတင်ပါဝဲလို့မချူနဲ့အဲ့ဒီလိုဝရိယနဲ့အမှုကတင်ပြီးသလုံးသွင်းတယ်ဝေဒနာပေါ်လာတဲ့အချိန်ကတင်နေကြောင်းနဲ့ထုံနေခြင်းနဲ့အောက်နေလို့မသိနဲ့ဝေဒနာသလုံးနဲ့သိတာဒီနာလည်းဝေဒနာတောင်းလား တောင်းတာလည်းဝေဒနာထုံတာလည်းဝေဒနာအောင့်တာလည်းဝေဒနာကြိုက်တာလည်းဝေဒနာကြက်တာလည်းဝေဒနာပူတာလည်းဝေဒနာဤတာလည်းဝေဒနာလှုပ်တာလည်းဝေဒနာငြိမ့်ရိုင်တာလည်းဝေဒနာဝေဒနာတဲ့ဝေဒနာတစ်လုံးနဲ့ဝေဒနာဝေဒနာတင်တာလည်းဝေဒနာဝေဒနာဝေဒနာထုံလာလည်းဝေဒနာအောင့်လာလည်းဝေဒနာကြိုက်တာလည်းဝေဒနာကြက်တာလည်းဝေဒနာပူတာလည်းဝေဒနာလှုပ်တာလည်းဝေဒနာရတာလည်းဝေဒနာအဲနောက်ကြတော့သမာဓိဖြစ်လာတယ် ဒီဝေဒနာနှလုံးသွင်းပါကြတာတော့ဟောပေါ်လာတဲ့ဝေဒနာတိုက်လာတဲ့ဝေဒနာဝေဒနာကြီးဖြစ်နေဝေဒနာတတိဖြစ်နေဝေဒနာတတိဝေဒနာနုပဒနာဖြစ်လာအဲနှလုံးသွင်းပါအယုံကြည်ကြီးအပုတ်ကြီးပေါ်နေတဲ့ပုဂ္ဂိုလ်အဲ့ဒီဟာကြီးကိုသိသွားသမပဒာကိုပြစ်တော့ပါပေါ်တဲ့ဟာကိုသိသွားအဲမနောဒွါရစိတ်ကမမြင်လို့ဘူးတဲ့စိတ်ကမမြင်လို့ရှိရဲ့ ဝေဒနာခံစားနေရရင်ဝေဒနာကိုအဲဝေဒနာခံတာကိုသိပါမြင်တာလဲတင်တာလဲဝေဒနာတောက်တာလဲဝေဒနာအဲ့ဒါဝေဒနာခံတာကိုသိနေတာတိုက်တာလဲဝေဒနာထုံတာလဲဝေဒနာအောင့်တာလဲဝေဒနာကြက်တာလဲဝေဒနာပူတာလဲဝေဒနာအေးတာလဲဝေဒနာရင်းလိုက်တာလဲဝေဒနာခန္ဓာရင်ရှိရတဲ့ အတုဝနှလုံးသွင်းလို့အတုဝပေါ်နေပြီဆိုရင်ဝေဒနာကိုမရှိနဲ့တော့အတုဝနှလုံးသွင်းနေတော့မနောဓာရစိတ်ကနေပြီးတော့မြင်းနေပြီးတဲ့အယုဇဉ်ကြီးမြင်တဲ့ပေါက်တာကြီးမြင်တဲ့ဒီရီအသေးလေးရင်းကြီးကွယ်ပြီးတော့တခါတော့လောက်ပြီးစားနေတာမြင်တယ်ရေပြုတ်ကြီးဆိုင်ကဲကြီးစူပွက်နေတယ်လို့မြင်တယ်အဲအဲ့ဒီလိုမြင်လာလေအဲ့ဒီလိုမြင်လာပြီဆိုရင်မပြောက်စီနေတော့အဲဓာကြီးမီးအောင်သား တခါတော့မလွတ်နဲ့တော့ဒါကြောင့်ကိုအိမိန်းမသွားမဲ့လမ်းကြီးမင်းနေမပြောက်စိနဲ့ဒါသမပဋ္ဌာန်ဒိဋ္ဌိနဲ့တဏှာနဲ့သတ်ပေးတာအစိတ်ကဒုက္ခပရိပဒါပုံကိုကြတော့အသိနေမြင်တယ်အသိနေမြင်ပြီဆိုလို့ရှိရင်စိတ်ဓာရီဝါဓာရီဖြူဓာရီမဲဓာရီဗရမယယောနိမြယယောနိဓာရီပေါ်လာတယ်မနောဒွါရစိတ်ကမြင်လာတယ် မြင်လာကိုမြင်တဲ့ဟာကိုတရားပဲအဲ့ဒီလိုမြင်လာပြီဆိုအော်သူဤသဘောဟာအသိဉာဏ်ကဘယ်လိုလဲပြောင်းလဲပြောင်းလဲနေတာတွေ့တွေ့နေတာစိတ်ဓာတ်ကပေါ်လာလဲညီဓာတ်ကပေါ်လာတယ်ဖြူဓာတ်ကပေါ်လဲစိတ်ဓာတ်ကညီဓာတ်ပြောင်းသွားတယ်ညီဓာတ်ကဖြူဓာတ်ပြောင်းသွားတယ်ဖြူဓာတ်ကနေပြီးမဲဓာတ်ပြောင်းသွားတယ်ရုပ်ဤသဘောဟာပြောင်းလဲဖောက်ပြန်နေပါလားဒီရှိလိုက်ပြောင်းလဲပြောင်းလဲပြီးတော့ဖောက်ပြန်တတ်တဲ့သဘောတရားပါလားလို့အဲ့ဒီလိုနှလုံးသွင်းလိုက် အဲ့ဒီပြောင်းတတ်တဲ့သဘောလေးကိုကြည့်အချိန်ကြီးပေါ်လာရင် ပြောင်းလဲနေတဲ့သဘောလေးကိုကြည့်လိုက်ပါပြစ်စုံပါပြောင်းတဲ့သဘောလေးကိုသာကြည့်တယ်သူသဘောကိုအတုပါသဘောတရားကြီးပေါ်နေပြီဆိုရင်ဘယ်လိုပေါ်လဲမနောထွာရဖြစ်မြင်လာပြီဆိုရင်အတုပါတရားကြီးမြင်တဲ့ပုဂ္ဂိုလ်ကဘယ်လိုဖြစ်လာကြလဲဘယ်လိုပေါ်လာကြလဲပုဋ္ဌာကြီးပေါ်လာရင်ပုတ်တဲ့သဘောကြီးပြီးအောင်ရှိပြီးတော့ပုဋ္ဌာကြီးကဘယ်လိုပုတ်လာမလဲပုဋ္ဌာကြီးက နေပြီးတော့ဖောက်ကားပြီးပုတ်လာသလားမဲသွားသလားညိုသွားသလားလောက်ပြီးစားလာသလားညိုမြုပ်ရေစိုက်ခဲကြီးလို့စူပွက်လာသလားမင်းကြီးလောက်ကြွလာသလားအယိုးစုကြီးကြာသွားသလားအယိုးစုကြီးဟာဖိုးဖိုးပြီးတော့ပဲ့သွားပဲ့သွားသလားအယိုးတွေလက်ရိုးကြီးတွေပြုတ်ကြသွားသလားခေါင်းရိုးတွေပြုတ်ကြသွားသလားသွားတွေပြုတ်ကြသွားသလားလက်ဆံရိုးတွေပြုတ်ကြသွားသလား ပေါင်းရိုးကြီးပြုတ်ကြပါသလားအဲကိုယ်ခန္ဓာကိုယ်ကြီးကြည့်လိုက်ကြတယ်လေအယိုးစုကြီးထိုင်နေလိမ့်မယ်မိမမြင်လေသလားယောက်ျားမြင်လေလားအဲ့ဒီတော့အယိုးစုကြီးမြင်နေရင်ကြည့်နေတော့ပေါက်ထာကြီးမြင်ရင်မိမလားယောက်ျားလားအတုပါကြီးပဲကြည့်ဒီဒီခါရရှိနှလုံးသွင်းမှန်းနေပါလေဒီပြစိတ်မဖြစ်ပါသေးနဲ့အဲဒီလိုခြားခြားနှလုံးသွင်းပါဝေဒနာခံစားရတဲ့ပုဂ္ဂိုလ်ကလည်း ဝေဒနာဒီတင်းနဲ့တောက်နေဆိုတဲ့ဥစ္စာဝေဒနာဝေဒနာကနေပြီးတော့စိတ်ကလေးကဘယ်လိုပြောင်းမလဲတလုံးနဲ့ကြောက်တော့ဝေဒနာခန္ဓာဆိုတာကမက်စိတ်မက်စိတ်ပြီးရင်ဝေဒနာပြီးပြီးငါနှလုံးသွင်းမှန်းနေပြီဝေဒနာဒင်နာလည်းဝေဒနာတောင်းတာလည်းဝေဒနာထုံတာလည်းဝေဒနာအောင့်တာလည်းဝေဒနာကြိုက်တာလည်းဝေဒနာကြက်တာလည်းဝေဒနာ ပူတာလည်းဝေဒနာအေးတာလည်းဝေဒနာရင်းလိုက်တာလည်းဝေဒနာကြားတာလည်းဝေဒနာအဲ့ဒီဝေဒနာတီးသွားပြီဆိုလို့ရှိရင်စိတ်ပြောင်းတော့ဝေဒနာတစ်ခုပေါ်လာရဲ့အော်ဝေဒနာဒီနာညာဤသဘောပါလို့တတ်တယ်ဆိုတော့သဘောကိုကြည့်ပြီးတော့ညာဤသဘောပါလို့တတ်တယ်သူသဘောကြည့်လိုက်ပြီဆိုရင်အစ္ဆတမန္တနဲ့ကနာဣစ္ဆာမြညာလက္ခဏာခံစားတဲ့သဘောတွေတွေ့နေတယ်ဘာကိုခံစားနေကြလဲ လက်ပြီးတော့ခံစားတဲ့သဘောလေးခန္ဓာကိုယ်သဘောလုံးဖြန့်ပြီးရှိလိုက်ကြတင်းတာလည်းခံစားနိုင်မယ်တောက်တဲ့သဘောလည်းခံစားနိုင်မယ်ထုံတဲ့သဘောလည်းခံစားနိုင်မယ်အောက်တဲ့သဘောလည်းခံစားနိုင်မယ်ကြက်တယ်လာတာလည်းခံစားနိုင်မယ်ရာတဲ့သဘောလည်းခံစားနိုင်မယ်ပူတာလည်းခံစားနိုင်မယ်အေးတာလည်းခံစားနိုင်မယ်ညာဣစ္ဆာမြေညာလက္ခဏာကခံစားတဲ့သဘောတက်တက်ကိုတွေ့နိုင်မယ်တင်းနဲ့တောက်နဲ့ဆိုတော့မရှိတဲ့တရား ခံစားတာကဘာလဲနာဣသာမြင်ရလက္ခဏာခံစားတာဆိုတော့ဆုံးသွားအဲခံစားတဲ့သဘောကိုအေးကောင်းသဘောတီအောင်စုလိုက်ဝေဒနာပေါ်ကိုဒီဒီဆိုရင်ငါခံစားတတ်တဲ့သဘောတကူလုံးဟာကိုဖြတ်စုတကူလုံးဖြတ်စုတဏှာတော့မရှိနဲ့တင်တာလည်းခံစားတယ်တောင်းတာလည်းခံစားတယ်ထုံးသဘောတွေကိုလိုက်ဝေဒနာပေါ်သဘောတွေကိုနာဣသာမြင်ရလက္ခဏာ တကူလုံးဖြန့်ရှုတကူလုံးဖြန့်ရှုမှသက်သာတယ်ကနချေပေါ်မယ်နံကနချေပေါ်မယ်တဏှာရဲ့ရှုလို့ဆိုမခံမရနိုင်ဖြစ်သွားမယ်ဖြန့်ရှုလိုက်တင်တာဆောက်သိလိုက်အကုန်လုံးတင်တာလည်းသိလိုက်တောင်းတာလည်းသိလိုက်ထုံတာလည်းသိလိုက်အောင့်တာလည်းသိလိုက်ကြိုက်တာလည်းသိလိုက်ကြက်တာလည်းသိလိုက်ပူတာလည်းသိလိုက်အေးတာလည်းသိတကူလုံးတခါလည်းဖြန့်ရှုအဲ့ဒါကနချေအောင်လို့ပြောတာသက်သာသွားအောင်လို့ဝေဒနာကိုကနချေသွားအောင်လို့ပြောတာနံကနချေအောင်လို့ အဲသိတယ်လို့မလိုက်နဲ့နာဣပါဉ္ညလက္ခဏာဘယ်လိုခံစားမလဲဆိုတာခံစားတဲ့သဘောလေးကိုသဘောလုံးဖြတ်ရှုလိုက်နာဟာခံစားနေတဲ့သဘောလေးတွေ့တယ်ဝေဒနာကိုသိနာလည်းခံစားတယ်တောက်နာလည်းခံစားတယ်ထုံနာလည်းခံစားတယ်အောက်နာလည်းခံစားတယ်ပြတ်တာလည်းခံစားတယ်ပူတာလည်းခံစားတယ်အေးတာလည်းခံစားတယ်လှုပ်တာလည်းခံစားတယ်ရိုးရိုင်းတာလည်းခံစားတယ် မိုးတာလည်းခံစားတယ်တကူဖြတ်ဆုလိုက်အဲ့ဒီလိုဖြတ်ဆုလိုက်တော့ဝေဒနာခဏကြည်သွားတော့အော်ဥပါဒထုတ်သွားလိမ့်မယ်လွတ်ပြီးသိပြီးခံနိုင်ပြီညာတယ်တိုက်တယ်မရှိတော့ဘူးနာဣသာမြင်ညလက္ခဏာခံစားတဲ့သဘောလေးပဲရှိတော့တင်တာလည်းခံစားတောင်းတာလည်းခံစားထုံတာလည်းခံစားအောင့်တာလည်းခံစားသဘောသိပြီအော်နာဣသာမြင်ညလက္ခဏာကခံစားတတ်တဲ့သဘောသက်သက်ကလေးပါလား ပြစ်စုံပန်ခံစားတဲ့သဘောပဲရှိတော်တယ်ပြိုင်းများဟာအရှိလက်ကွယ်နဲ့အနောက်လက်ကွယ်နဲ့အဲအရှိလက်ကွယ်အနောက်လက်ကွယ်ကိုအနောက်လက်ကွယ်လည်းလှမ်းပြီးတော့မပြောအရှိလက်ကွယ်လည်းလှမ်းပြီးမပြောအရှိလက်ကွယ်ကငါဟာကရိုးပေါက်လာလိမ့်မယ်လို့လည်းမပြောအနောက်လက်ကွယ်ကကရိုးပေါက်တွေဝင်လာမယ်လို့ငါကိုငါကိုမပြောရုံများကရိုးပေါက်စောင့်သလားအဲ တင်းနဲ့တောက်တယ်လို့ဒီလိုသိလိုက်ရင်အတိတ်အနာဂတ်ဖြစ်သွားပြီတင်းနာကိုလည်းသိလိုက်ပြီးတောက်တယ်လို့လည်းသိလိုက်ပြီးထုံတယ်လို့လည်းသိလိုက်ပြီးအောင့်တယ်လို့သိလိုက်ပြီးဒီလိုမသိကြတော့အဲ့ဒါအတိတ်အဲအရှိတဲ့ကကငါညော်တာလောကကငါကိုညော်တာပြစ္ဆုတ်ပန်တဲ့တယ်ကိုငါဝင်လာရင်ရေမြောင်တဲ့တဲ့ဝင်လာပြီးနှုတ်ပြီးနဲ့ကောက်ကောက်လိုက်ပြီးဆိုရင်ငါစာကြလိမ့်မယ်အဲ့တော့ ပြစ္ဆုတ်ပန်တဲ့တယ်လေတင်းနာကိုလည်းခံစားတယ်ဒါရတိတောက်လာပြန်လည်းခံစားတယ်ထုံပြန်တော့လည်းခံစားတယ်အောက်လာပြန်တော့လည်းခံစားတယ်ပြက်ပြက်လာပြန်တော့လည်းခံစားတယ်မျိုးကြလာပြန်တော့လည်းခံစားတယ်ပူလာပြန်တော့လည်းခံစားတယ်အေးလာပြန်တော့လည်းခံစားတယ်ရင်းရောက်ပြန်တော့လည်းခံစားတယ်တွန်းပြန်တော့လည်းခံစားတယ်ကြံပြန်တော့လည်းခံစားတယ် လှုပ်ပြန်တော့လဲခံစားတယ်ရာလာပြန်တော့လဲခံစားတယ်အဲ့ဒါပြစ္ဆုတ်ပံတဲ့တယ်လေအဲအဲ့ဒါဘာလဲဖိုးစိတ်ဖိုးစိတ်အဲ့ဒီစိတ်ကလေးနဲ့ဖေးရမယ်ဆိုလို့ရှိရင်ဒီလာနီဆိုဆိုကြတော့နတ်ယထာကြီးကြလာပါလိမ့်မယ်။ယဟိဟိဟိဟိဟိဟိဟိဟိယထာပြပါတိယထာပြပါလို့လာပါလိမ့်မယ်ဗျာ။ကာမဟောဝဇရမက်ကုသိုလ်စိတ်အဲ့ဒီစိတ်နဲ့ဆိုရင်လူတွေလူဖြစ်ပြီ။အဲသေဒီချာကြတရားဓမ္မများ အသေးတက်ဖို့ဟာတင်ပြီးတာနဲလက္ခဏာစိတ်နာဣသာမြင်ရလက္ခဏာအဲတဏှာသတ္တာကအတုပါဤလက္ခဏာအတုပါဤလက္ခဏာကရုပ်ပြက်နာဣသာမြင်ရလက္ခဏာကနာပြက်နာရုပ်နှစ်ပါးဆွဲပေးတာရုပ်ကိုပေးတာကဘာလဲတဏှာကနာကိုပေးတာကဒိဋ္ဌိကဒိဋ္ဌိနဲ့တဏှာနဲ့သမပဋ္ဌာန်တွဲပေးတာအဲတရားဓမ္မများအခုထိုင်တဲ့ပုဂ္ဂိုလ်တွေကအဲ အဲဒီကပြိဿတွေဘလို့နှင်းပေးနေတာအဲ့ဒါလိုက်နေအောင်လုပ်ပြီးတော့သေးသေးချာချာဗရာစိတ်နဲ့တင်းဟောတာပါကြီးတွေခဏလေးအဲအခုသောတာပန်နဲ့သရဂံအဖြစ်နဲ့တွေ့နေတာသောတာပန်ဆိုတော့နာဣသာမြင်ညလက္ခဏာနာဣသာမြင်ညလက္ခဏာကဘာလဲတဲ့တကူလုံးဖြတ်စု သင်တာလည်းခံစားရတယ်တောင်းတာလည်းခံစားရတယ်ထုံတာလည်းခံစားရတယ်အောင့်တာလည်းခံစားရတယ်ဒီကုန်းဖြတ်စစ်တဏှာလည်းမရှိနဲ့ကြက်တက်လာတာလည်းခံစားရတယ်ခြေရီကြလာတာလည်းခံစားရတယ်ပူတာလည်းခံစားရတယ်အေးတာလည်းခံစားရတယ်အေးကောသမောတစ်ခုတည်းရဲ့ဧကပိစသောတာပါနာဤလက္ခဏာတည်သွားပြီဆိုရင်ဧကပိစသောတာပါမဟာသောတာပါကြီးလေတာဒီတဘောအရဲနဲ့ပွားတဲ့သောတာပါကြီး ညာဤလက္ခဏာတည်သွားပြီဆိုရင်အဘိဓတရားကြီးမြင်နေဆိုရင်တဏှာသပြီတဏှာသိရင်နိဗ္ဗာန်ဝင်တော့မယ်ဗရာဂာနုအနာဂာနုအရဟတမေတုဆိုတာအဲ့ဒါအဘိဓရုပ်ကိုရုပ်ကိုတတ်တာတဏှာသဝေဒနာကိုဒိဋ္ဌိတတ်တာကဘာလဲညာဤလက္ခဏာသမပဋ္ဌာန်တွဲပြီးတော့သတ်ပါကျိုးစားပါဗရာစိတ်တင်ပါစိတ်ကတော်ရင်နောက်စိတ်ကတွန်းတင်ပါ ကြောက်မပေးပါနဲ့ဗရာဝရိယတတိသမာဓိပညာပုံကားပါလက်ကင်ထားပါဗရာဆိုတာငါဆရာခိုင်းနေလို့ပါဝရိယဆိုတာဆရာမှားတဲ့အတိုင်းငါသလုံးသွင်းတယ်တတိဆိုတဲ့ဥစ္စာကိုတင်းတာပေါ်လာရင်တင်းတယ်လို့မသိဘဲနဲ့နာဣတာမြင်ညလက္ခဏာခံစားတဲ့သဘောလေးသိလိုက်တာအဝိဇ္ဇာကနေပြီးဝိဇ္ဇာပြီးပြောင်းလိုက်တာအဲ့ဒါတတိသမာဓိဆိုတဲ့ဥစ္စာက မပြောင်းတော့ဘူးစိတ်ကလေးဟာဒိနာပေါ်လည်းခံစားတယ်တောင်းတာပေါ်လည်းခံစားတယ်ထုံတာပေါ်လည်းခံစားတယ်အောင့်တာပေါ်လည်းခံစားတယ်အဲ့ဒါကသမာဓိခေါ်တယ်မပြောင်းမလဲတော့ဘူးထုံတာပေါ်လည်းခံစားကြက်တာပေါ်လည်းခံစားဉာဏ်နာပေါ်လည်းခံစားဝေဒနာတွေပေါ်လာရင်ခံစားတဲ့သဘောသက်သက်ကလေးနာဤသာမြင်ညာလက္ခဏာအဲ့ဒါသမာဓိပညာဆိုတာပါလေပြစ္ဆုတ်ပံတဲ့တယ်လေသာမြင်ညာလက္ခဏာ ဘယ်တော့မှအပေမကြတော့ဘူးဆိုတာသိတာအတိတ်လည်းမရှိအနာဂတ်လည်းမရှိပြစ္ဆုတ်ပန်လည်းလွတ်သွားပြီဥပါဒံချုပ်သွားပြီလို့အဲ့ဒီလိုသိလိုက်တာပညာသရဝဝရိယတတိသမာဓိပညာပုံ၅ပါးဆိုတာအဲ့ဒီစိတ်ကြီးကိုပြောတာသရဆိုတာကဆရာမှားတဲ့အတိုင်းမြင်လားငါလားလောက်ကြပါသိခြင်းနဲ့သိရောအရေးကြီးကြီးအရေးခံကောင်းလူသိရင်သိမသိတရားရတယ်ဆိုတော့ဒီစိတ်ကိုထားပါ ဆရာမှားတဲ့အတိုင်းနဲ့နှလုံးသွင်းလိုက်ပါအကုသိုလ်စိတ်ဖြစ်လာလို့ရှိရင်ကုသိုလ်စိတ်ပြောင်းလိုက်ပါအကုသိုလ်စိတ်ကတင်းတာပေါ်လို့တင်းတယ်လို့သိတဲ့စိတ်တောက်တာပေါ်လာရင်တောက်တယ်လို့သိတဲ့စိတ်အဲ့ဒါအကုသိုလ်စိတ်အဲ့ဒီအကုသိုလ်စိတ်ဖြစ်ပါဆိုလို့ဝိဇာစိတ်ကိုပြောင်းလိုက်တာဩညာဣစ္ဆာမြညာလက္ခဏာတင်းတာပေါ်လဲခံစားရတောက်တာပေါ်လဲခံစားရ ထုံနာပေါ်လဲခံစားတယ်အောင့်နာပေါ်လဲခံစားတယ်ကြက်တာပေါ်လဲခံစားတယ်မျိုးကြလာကြလဲခံစားတယ်ခံစားတဲ့သဘောလေးအဲ့ဒီသဘောလေးသိလိုက်ပြီဆိုရင်သတိဘာသတိလဲတဲ့အကုသိုလ်စိတ်ကိုကုသိုလ်မက်မက်ကုသိုလ်စိတ်ကပေါ်စိတ်ကိုပြောင်းလိုက်တာအဲသတိနဲ့သမာဓိဆိုတော့ကနာဣသာမြင်ညလက္ခဏာခံစားတဲ့သဘောလေးကိုစိတ်ကလေးမပြောင်းတော့ဘူးတစိတ်သေးဖြစ်နေ အဲ့ဒါသမာဓိခေါ်တယ်မပြောင်းတော့ဘူးသမာဓိဆိုတာအေကောဓမောတစ်ခုတည်းပဲတီးစီတာတီးနေပြီတီးတော့ပြီဆိုရင်ပီတိတို့ခုခါတို့ဧကကရာတို့လာတယ်ပီတိဆိုတာဘာလဲနာဤသာမြင်ရလက္ခဏာပေါ်ပီတိဖြစ်တာဧကကရာဆိုတာတီးစီတာမြစ်သက်တာအဲ့ဒီပေါ်မှာလက္ခဏာပေါ်တီးစီတာမြစ်သက်နေတာလက္ခဏာဧကကရာတီးသွားပြီ အဲ့ဒီလိုတီးပြီးဆိုလို့ရှိစိတ်ကချတော့အခုထိုင်တဲ့ယောဂီတွေဟာတရားအရေးကြီးတယ်နော်အဲတရားတရားဝေဒနာကိုနာတယ်လို့ဆိုလို့ရှိမခံမရနိုင်ဖြစ်သွားမယ်တော်ပြက်လိုက်လိမ့်မယ်မတော်နဲ့အသေးကျင့်နေတာကြောက်မပြင်းနဲ့လှမပြင်းနဲ့တော်မပြင်းလိုက်နဲ့ သေတာနိစ္စရဲ့ကြော်လို့မရဘူးဒီဝေဒနာလာလိမ့်မယ်ဒီဝေဒနာလာလို့ရှိရင်မကြည့်မကြံမအထုတဲ့ပုံကိုယ်တွေကနာလိုက်တာတက်လိုက်တာဆိုရဲအဲ့လေးနဲ့တောက်ပြီးတော့မိုးတာကြော်ခိုင်းတော့စားထားလိုက်တဲ့ဥစ္စာတွေကဘာတွေစားတယ်လဲဝက်သားတွေစားတယ်ကြက်သားတွေစားတယ်ဘဲသားတွေစားတယ်အမဲသားတွေစားတယ်စိတ်သားတွေစားတယ်ငကလောက်တွေစားတယ်ငကျင်းသားတွေစားတယ်ငပုတ်ချောက်တွေစားတယ် အဲစားထားတော့နေနေတာပဲယုံနာမြင်ရင်မြင်ယုံနာသိရင်သိနာဤလက္ခဏာကိုသိရင်သိယုတ်ဤလက္ခဏာကိုသိရင်သိမသိတဲ့ပုဂ္ဂိုလ်မှန်သမျှတော့ဘုံလုံးတစ်လက်မပြန်တစ်လက်ပဲပြန်ပြီးတော့တခါတည်းအဲပြန်အသားခါအောင်ကိုကအရင်စားတော့ရုပ်နဲ့စဉ်းစားတော့တာကိုအဲ့ဒါကြောင့်မလို့အပင်လေးပါကြာသွားလို့ရှိရင်ကိုစိုးနဲ့မှသိုးဒဂါရကမကြီးအပင်မခံပြီးတော့ပြတာအဲ့လိုဒဂါရကမများကလည်း အပင်မခံပြီးတော့ပြလို့ဒကာရမလည်းစေရနာထားပြတဲ့ပုဂ္ဂိုလ်ကအပင်မခံပြပါလေသားနဲ့သူကနေလားငါလားလုံးနိုင်ရမပေါ်ဆိုပြီးတော့သရာဝရိယသတိသမာဓိပညာဘုံငါးပါးလက်တိုက်ထားပါသေခြင်းနဲ့သေရောအယုတ်ကြည့်ကြည့်ဤခလူသူသူမသိတရားရဟဲ့ငါတို့ဆရာခိုင်းလိုက်လုပ်မယ်ဆိုတော့ဒီသရာစိတ်ကိုထားပါ ဗရာစိတ်ထားတာကျေးစားပါကြမပြစ်ပါနဲ့တော်မပြစ်လိုက်ပါနဲ့အဲနောက်နှစ်ရက်သေးရှိတော့တယ်သေးသေးချာချာသမာဓိဂတိတွေမြဲသွားအောင်လို့ပြေးရဓမ္မကြီးတွေဓမ္မကြီးတွေကိုဒီနှစ်ရက်သေးကိုနေလားငါလားသိတော့ဘူးသိတော့သိရပါပဲဒီကနေ့သိမလားနှစ်ဖန်သိမလားတစ်ဘက်သိမလားတော့မသိဘူး လမ်းသွားရင်လည်းသေမယ်နောက်သေးသွားရင်လည်းသေမယ်စဘာရင်ရင်လည်းသေမယ်စဘာသိရင်လည်းသေမယ်တောင်ရာသွားရင်လည်းသေမယ်တော်ရသွားလည်းသေမယ်စာအာရင်လည်းသေမယ်ဒီရောင်ရင်လည်းသေမယ်ဒီပင်သေရညာပေါ်လဲအသိလေးနဲ့သေရရင်မြတ်တယ်မသိတာနဲ့ဆိုရင်အဆုံးကြီးဆုံးနေမယ်အဲ့ဒါကြောင့်မလို့တရားဓမ္မများ အသိလာပြီးတော့တရားဓမ္မတွေလာပြီးတာပဲအဲဒီတော့အရေးတရားဓမ္မတွေကလည်းစေရနာထက်တာဖို့အရေးကြီးစေရနာသရာတရားရှိဖို့အဲသရာဝရိယတတိသမာဓိပညာဘုံငါးပါးလက်ကြိုက်ထားဖို့သိရင်လည်းသိရောအယုံကြည်ကြည်အေးခန့်ခါငါတို့ပဲဥကူကအပေမခံပြီးတော့လာပြီးတော့တခါတည်းကိုအဲ မန္တာရီအများကြီးကြီးလားကြီးကြီးအများကြီးနဲ့နေပြီးအပေါ်မှခံပြီးတော့ဒီမျိုးကြီးလာပြီးတာဒီမျိုးကြီးလာပြီးတဲ့ဥစ္စာခေါင်းရက်ကြီးဘယ်မျိုးမှခေါင်းရက်မပြီးဘူးဒီမျိုးကြီးကိုအရိယာတွေပေါ်လို့လာပြီးတာပြီးတော့တက္ကမကြီးတွေကလည်းအရိယာဖြစ်အောင်လို့ခေါင်းရက်ထဲနဲ့အရိယာဖြစ်တယ်သဘောသိသွားပြီဆိုသဘောဟုတ်ရင်လောကသဘောတရားပဲရှိတယ်အဲရုပ်နဲ့နာသဘောပဲရှိတယ် ကျေးစားပါသဘောတရားသိရင်သဘောဟောက်ရင်လောကုတ်ပဲအတုပသဘောတရားမြင်လာပြီဆိုမလွတ်နဲ့တော့ညာဤသဘောတရားဘယ်လိုခံစားကြလဲဆိုတော့နာငါသဘောတရားကခံစားတာအော်သူသဘောတရားကခံစားတဲ့သဘောတရားကတာမြင်ရပါလားအတုပကလည်းလက်နဲ့ကြိုင်ကြဲလို့မရဘူးသဘောတရားပဲ ညာဣခံစားမှုသဘောတရားကလည်းသာမြင်ရပဲညာဣသာမြင်ရလက္ခဏာယုတ်ဣသာမြင်ရလက္ခဏာအဲ့ဒီလက္ခဏာသိသွားပြီဆိုသဘောတရားသဘောတရားမြင်သွားပြီသဘောဟုတ်တော့လောကုတ်သိနေစားရသဘောပြောပါတကူလုံးဖြတ်စုပါအတုပတရားမြင်နေတဲ့ပုဂ္ဂိုလ်ကတော့မလွတ်နဲ့တော့ဒါကြီးကိုမြောင်ကြည့်တော့အတုပတရားနဲ့နေပါမှာဝေဒနာတွေ့တဲ့ပုဂ္ဂိုလ်ဝေဒနာဒီ နာဤသဘောတရားကဘယ်လိုခံစားကြလဲခံစားတတ်တဲ့သဘောလေးကိုဘယ်လိုခံစားကြလဲဆိုတာသဘောလေးကိုလိုက်ကြည့်ဒီနာတဲ့ခံစားတဲ့တောင်းတာတဲ့ခံစားတဲ့ဘယ်လိုဖြတ်စစ်ဘယ်လိုဖြတ်စစ်လိုက်တဲ့သက်သာသွားလိမ့်တမီရတဲ့စီရင်မခံမရနိုင်ဖြစ်သွားတယ်တကူလုံးဖြတ်စစ်လိုက်တော့မြောင်ကနာစီသွားတယ်ဒီနာလည်းခံစားတယ်တောင်းတာလည်းခံစားတယ်ထုံတာလည်းခံစားတယ်အောင့်တာလည်းခံစားတယ်ကြက်တာလည်းခံစားတယ် တာလည်းခံစားတယ်အေးတာလည်းခံစားတယ်ရတာလည်းခံစားတယ်ကြွတာလည်းခံစားတယ်ငြိမ့်ညိုင်တာလည်းခံစားတယ်တွန်းတာလည်းခံစားတယ်ငြိမ့်နေတာလည်းခံစားတယ်နာဣစ္စာမြညာလက္ခဏာရုပ်ဝေဒနာခံစားတတ်တဲ့သဘောသက်သက်ကလေးတွေ့နေမှာအော်နာဣစ္စာမြညာလက္ခဏာကဒီသဘောကရုပ်ဝေဒနာခံစားတတ်တဲ့သဘောသက်သက်ကလေးပါလား ကိုင်တွဲလို့လည်းမရဝေဒနာလည်းကိုင်လို့မရခံစားတတ်တဲ့သဘောကလည်းကိုင်လို့မရသဘောတရားသာရှိပါလားသိရောသဘောဒီသဘောဟုတ်တော့လောကအတုပါသဘောတရားကြီးမနှောတွားတာစိတ်ကမြင်နေပြီဆိုရင်ပုတ်တာကြီးမြင်နေမှာပွားတာကြီးမြင်နေတာအဲ့ဒီပုတ်တာကြီးပွားတာကြီးကလည်းကိုင်လို့မရဘူးတွေ့လို့မရဘူးသဘောတရားမြင်နေလို့နဲ့စိတ်အမြင်မနှောအမြင်မနှောတွာရစိတ်အမြင်မြင်နေလိမ့်မယ် ပုတ်သားကြီးပေါ်နေတာမြင်လိမ့်မယ်။ဝါနေတာကြီးပေါ်နေတာမြင်လိမ့်မယ်။လောက်တပွားပွားစားနေတာပေါ်တာမြင်လိမ့်မယ်။မြေမြင့်ကြီးဆိုင်ခရီးဖူပွက်နေတာပေါ်နေတာမြင်